မျိုးသားဆုံးအာရုံဖြစ်တယ်။ညတော့ဝိပုဒ္ဒနာရိတာမှာအသီးကမြင်နေတာတရားဟောတာဟုတ်မယ်။ဒီကောင်ကရာတရားနဲ့ဒီကောင်ကရာဓမရာပြည့်လို့ရတယ်ဆိုတာနဲ့ဒီလိုပါလေ။ရာဓမရဲ့သုသာနာရဲ့ဒီပါလေတဲ့။ဘာသာကရာဓမနဲ့အားရခြင်းအကြောင်းဖြစ်ပါစေ။ အခုလောလောဆယ်တရားတော်ကျမ်းသာပြီးတော့ကြားနေရတဲ့ကုသိုလ်သူတွေရကြပါလေလို့ဒီရပြီးတော့ပူကြောက်ပါလေဘုရားတော်ရဲ့ဟောလို့ရှိရင်တော့ညဟောရမှာဆိုတော့ဒီလိုတော့ဘယ်ဟောမှာကောင်းလဲဒီကညကြီးဟောတာညကြလို့ဒီလိုဟောတာမဟုတ်အဲဒါနာရီကြီးလာတဲ့တရားနာတော့အားမရလို့နေလို့ရှိရဘုရားရှင်ကဘာမှမ ထူပါပြီ။အာမေကဒီလိုသိရင်လည်းဟောလို့လက်ခံလို့လာရောဟောလိုက်တော့ဘာလဲဒီလိုပါလာတယ်။ဘုရားကလာရောရေးထားပြီးတော့ဟောရမှာလေ။ရောသာဝကတံဒီအပ္ပမဥဒယကရယံဧကာဟိနံတေယောပတ္တသောဥဒယကရယံရောသာသင်္ဘောဝရိယဥဒယကရယံမှာလို့ဒီဖြစ်ဖြစ်ခြင်းတော် ပါကံတော်အတွေ့အကြုံရပါလေဝန္တရကံမြတ်ရာဘာလို့ဒီကြည့်ရသဏ္ဍန်သာရသဏ္ဍန်မမလို့လက်ရှိနေလိုက်ရတဲ့ကြပါလားမြစ်တရားလားမြစ်မြစ်တရားလို့ဘုဒ္ဓီဟောတာပါပဲဇံယောဘုရားဉာဏ်ဓမ္မရဲ့အဖြစ်အပျက်ကိုမသိရပါဘူးမသိရပါဘူးလက်ခံကြည့်ရင်မြစ်တရားလားပါတော့သက်ရှင်တယ်ဆိုတော့ သံဃာရဲ့သံဃာနာရဲ့သံဃာလောက်ပဲသိရှိပါမယ်။သာသာတော်ဘုရားတော်ယုံနာရဲ့ပြည့်ပြည့်တော်မူများပါရဲ့အတ္တံပြည့်ရဲ့ဆိုရဘုရားကြီးရဲ့ဒီကံတိရဲ့မှာဘုရားရဲ့ယံမြင့်ရဲ့ပြည့်ပြည့်ပတ္တာတော်ကျွနေသောပုဂ္ဂိုလ်ဒီကံတိရဲ့ကျမ်းလူဒီလောကနဲ့သက်ရှင်နေရတဲ့လူတွေတော့အခုတည်းကောင်းမြတ်တာတွေတော့ဒီ အဲဒီယုံနာပြည့်တဲ့ဗမတရားတိုင်းနဲ့ဒီကံကိုသိရတာပါလို့သိခြင်းရတယ်သူရဲ့ဒီအနှလုံးနဲ့အားလို့ဥရရပြည့်တဲ့ကိုယ်နဲ့ပုဂ္ဂိုလ်ရဲ့ဒီနည်းတရားနဲ့အသက်ရှင်ရခြင်းဟာကောင်းရတယ်လောကနိဗ္ဗာန်ဟာဒီနည်းတရားကဘာမှမကြောက်ဒီရကလာဘာလို့ရှင်နဲ့မမရှင်နဲ့ဘာသာနဲ့တက်ရှင်ရတယ်ဆိုတာကောင်းတယ်လို့ရှင်ရှင်ကြရဲ့ဒီနေ့ရှင်ရပါ ဟောတာလေးကဘာမှဒုရင်းရှိဒီလိုဇာယနာနဲ့ဒီလိုနဲ့ဒီလိုနဲ့ဒီလိုနဲ့ဇာမာရီနဲ့ဒီလိုနဲ့သာသာရာပြုလုပ်ပြီးတော့မြစ်ပြာကဘာလို့သက်ရှင်နေရလဲဆိုလို့ရှိရင်လောကကြီးရတာဝန္တာကြီးအကောင်းဆုံးလို့သွားမှာလေဒါရင်းနဲ့ဇာမာရီရဲ့အဖြစ်အပျက်ကိုမမြင်ရလို့ရှိရင်အဲ့ဒါအကောင်းဆုံးမဟုတ်သေးဘူးအဲ့ဒါကိုပြီးတော့တော့မှာဘာလို့လို့ ယုံမှန်ကြတဲ့ယဉ်ကျေးချက်ကိုသိနေပြီးတော့တနည်းလောက်သိနေတာဒီနေ့အဲဒီတရားလက်ဆင်ရတဲ့ပုဂ္ဂိုလ်တွေမြတ်တယ်ဘာလို့မြတ်တာလဲဆိုယုံနာကြည့်ချက်ကိုမပြည့်စုံနိုင်ရလို့ရှိရင်တော့နိဗ္ဗာန်ရောက်ဖို့လည်းမမီးသေးဘူးအပေဒီဘာသာလုံးရောက်ဖို့လည်းမမီးသေးဘူးယုံနာရဲ့ကြည့်ချက်ကိုသိနေလို့ရှိရင်တော့နိဗ္ဗာန်ရောက်ဖို့လည်းမမီးသေးဘူး ဒါလေးပါးလုံးရောက်ပေါ်တယ်ဒီရုပ်နာဖြစ်တဲ့ကိုသိနေလို့သိသိအားလုံးကိုသိနေငါရာယသိနေတယ်ကြာပြီးအတိုင်းကိုကြားကောင်းနေတယ်ဒီတိုင်းကိုလည်းရတယ်သွားနိုင်တယ်ဒီတိုင်းကိုလည်းရတယ်သွားနိုင်တယ်အဲသောတာပန်ဒီဘက်ပေါ်ပြင်လေဟာမြင်အောင်ပြုပြီးတော့သောတာပန်ဖြစ်ရသွားနိုင်တယ်အဲ့လိုဖြစ်လို့ရှိရင်ဘုရားမြစ်ရာဘာလို့လဲဆိုတာနဲ့မြစ်ရာဘာလို့ သူကကာယနာနဲ့ဘယ်လိုပဲဖြစ်သွားလို့ဘယ်လိုပဲဆန္ဒဆင်းရဲတာလည်းသက်သေကြအောင်ဘုရားနာရဲ့ရည်ရွယ်ရောမကြည့်ရလို့ရှိရင်ဒီလိုပေါ်မှာဘယ်တော့မိတာရရမယ်ဆိုတာအစအနမရှိသေးဘူးဘယ်ဒီပါကလုံးရောက်လားဆိုတော့ဒါလည်းလုံးရောက်ပြီးတော့မစွနိုင်ဘူးဒါနကြီးကသာဓုလောကကြီးရှိနေတော့ဒီဘဝရေဆန္ဒရေသူရေကောင် အပေလေးပါးကလွတ်မြောက်ပြီလို့သိကြပြီ။ဒါကြောင့်သက်တော်ရာရာပြည့်စီရာကလုံးကခွန်ရဲ့ခွန်ကြီးခွန်ကနာမှာလာတာမညာဝင်ကြပြီးတော့ဒီလိုလေးရဲ့တရားတရားမှလည်းနှလုံးသွင်းပြီးတော့ဒီလိုလေးရဲ့အဲဒီတော့ခွန်ရဲ့ခွန်ကြီးရေးတဲ့ကိုယ်ရဲ့ကုန်ပြီတရားတရားတွေတော့မှာတရားဟောမယ်လို့စဉ်းစားကြင်ရတဲ့အခါကျတော့အာရရရဲ့သိစ္စာရေးပြီးဟောမယ်။ဒီလိုမျိုး လာရယတိဆိုတာကဇန်သမာဘ9ပါးရတယ်သူကယတိကြီးကဇန်သမာဘ7ပါးလို့ဇန်သမာဘအားလုံး7ပါးတယ်အဲဒီပုဂ္ဂိုလ်ကြီးကယုံနာရပါရဲ့အဖြစ်အပျက်ကိုတော့မမြင်ဘူးဆိုတော့တန်တန်းကြီးနေပြီးတော့ဝေဒနာပါရတယ်နဲ့ဆိုတော့တရားဟောမယ်လို့စဉ်းစားတဲ့အချိန်မှာအာရရဲ့ဒုတိယဝေဒနာပါကမြင်ရှိသွားပြီးရဲ့ကုသလာတဲ့တေကြီးကတော့ ညာရိယာဘယ်လိုသွားလဲညညတော့ဘယ်လိုသွားလဲသူဘယ်ရောက်သွားတော့ဆိုတော့အာရိပါဝသခန္ဓာဘာရိယာအာရိပါဝကိုရောက်ပါတယ်အာရိပါဝကသက်ကြီးပါတယ်ဘာနဲ့ကြီးပြီးတော့ဘာပေါင်းနဲ့ကြီးရတယ်ဆိုတာကဘာ၆ပါးဘာစစ်ပေါင်း၄ရောက်ကြာပြီးတော့အဲ့ဒီမှာတော့လောကကလည်းနေနေတယ်တော့အမှန်တရားကြားပါတယ်ဘာလို့လဲအဲ့ဒီတရား ယုံနာမှာတင်ဟာရဲ့ဖြစ်တဲ့ကဆင်းမသွားဘူးပြည့်မသွားဘူးယုံနာမှာတင်ဟာရဲ့ဖြစ်တဲ့ကိုညီရတွေ့ရတယ်ညီရတော့မကြောက်ဘူးအဲ့ဒါလည်းအားလုံးဟာလားရေတိရနေကြတဲ့ရှင်ရင်သက်သာတော်ပြီးတဲ့ဒီမှာလောကကသူ့လာတယ်သူ့လာတယ်အာကာရလူပြန်ဖြစ်နေလူပြန်ဖြစ်ပြီးတော့ဗရဏာမိကမိဘစီတော်နဲ့ပေါင်းတဲ့လူတွေပြင်လာသူ့တော်တော်မလေးပြုပြီးတော့ဒီချမ်းသာချမ်းသာရဲ့ပြည့်စုံသွားမှာပါပဲ ဒါပေမဲ့လောဘရာမောဟမကင်းတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်များတယ်ဆိုရင်ပယ်လေးကကြည်နိုင်ရဲ့မကောင်းမှုကိုလည်းမကြည့်ဘူးလို့မဆိုနိုင်ဘူးဘုရားတဲ့ဒေါသကျမ်းတော်ရှင်တတ်မယ်ဘုရားကကိုကြကြောင်းရှင်ကိုမယ်ဉာဏ်ကြောင်းရှင်လည်းမယ်အဲဒီမကောင်းမှုတွေကိုကြည့်ပြီးလို့ရှိရင်တော့အဲဒီရေကြီးရာပယ်လေးကကြက်ရအောင်မယ်ပယ်လေးကကြက်ရမယ်ဘုရားတော့ဘယ်လောက်ရှိလဲ စိတ်တွေကိုသိတဲ့ပုဂ္ဂိုလ်ကဒီထဲမှာဒီမှာနဲ့မာဒီယောဂီသိတယ်နဲ့ဆိုတာမမြင်ဘူးလားမြင်ပါဘူးဗျာဒါလည်းမျက်စိထဲမှာဆင်းရဲတာပြီးတော့မြင်တယ်မျက်စိထဲမှာဆင်းရဲတာဆိုတော့မြင်ရတဲ့စိတ်ကမြင်သွားတယ်အဲ့ဒီဆင်းရဲလေးကိုမြင်သွားတယ်မျက်စိကမြင်တော့အဲမျက်စိကြီးကဖြစ်တဲ့မြင်ရတဲ့စိတ်ကဘာလို့လဲဆိုတော့ဆက်ဖို့နေစိတ်ကိုပြောတယ်ဒီလိုရမြင်သွားတယ် ကမြင်ရလို့ရှိရင်မျက်စိရှိရမျက်စိကြားရှိရမျက်စိတော်မြင်ရမြင်ရပြီးတော့မြင်ရခြင်းလည်းရှိရမြင်ရခြင်းလည်းရှိရမြင်ပါလားမြင်ပါလားမြင်ရခြင်းလည်းရှိရမြင်ရခြင်းလည်းရှိရရှိရခြင်းလည်းရှိရမျက်စိနဲ့ခြင်းဟာအာရုံမသိရလို့ပြောအာရုံမသိရတဲ့အနာရမတရားလေအာရုံမသိရတဲ့ရေကြီးရတဲ့မြင်သိရတဲ့နေရာတော့အာရုံမသိရတဲ့ တရားဒီတော့ဒီစေကနာမှာဒီလမ်းရှိတာကယုံနာဒီလိုပါလို့ကမှန်ပါဗျာဒီစေကနာကလက်ရှိနေခြင်းကယုတ်ဒုက္ခသစ္စာတရားမြင်တရားကနာမ်ဒုက္ခသစ္စာတရားအဲဒါလို့ဆိုကြအောင်လို့ဒီစေကနာတိုင်းသတိရခြင်းကယုတ် တရားတရားတို့ရဲ့ဆိုတော့ဒီဘက်ကလည်းပြောလို့ရှိရတာပဲဒီဘက်ကဒါအာပရိနိယတရားနဲ့ဒုက္ခပရိနိယဒုက္ခနိရောဓတရားတို့ပရိနိယပိုက်ဆိုင်ရင်ပြန်ပြီးဒီလိုဟောတာပါလေဓမ္မစရာတုတ်ရာစရရဟောပါပဲသံဃောပရိယံဒုက္ခနိယသစ္စာပရိညာတိမြေတေကိုပုရိနာလို့ဆိုတယ် ရုံးကြပါဉာဏ်နာကြပါဉာဏ်ဥကြပါဝိဇာဥကြပါဒီလိုရတော့သံတော်ကြီးရဲ့ဒုက္ခသစ္စာသောဒုက္ခသစ္စာတရားကိုဝိညာဉ်ကြီးပိုင်းခြားသိရသည်ဟု၍နေမအာဟုပိသိခာကာလကနာယုဇိနေသမတရားကိုရောတရားကို၌သေကုန်ဉာဏ်နဲ့သိဘုရားပါရီဖြစ်လာခဲ့သည်ဇေယျမြတ်တော်ကပြောတာ။ဟာဒီဉာဏ်နဲ့သိတဲ့ခဲ့တယ် ဒုက္ခသစ္စာဆင်းရဲခြင်းပါဗျာတဲ့ဆင်းရဲခြင်းပါဗျာဆိုတာဘာလို့လဲမြင်နေတဲ့ဓွားတော်ပါပေါ်နေတဲ့ကြားတွေရဲ့အဲဒီဒုက္ခသစ္စာတွေကတော့ပြင်းပြန်ပိုက်ချရရှိရမယ်ပိုက်ချရရှိရဆိုတော့မရှိဘဲနဲ့ပြီးတော့ငါပြီးပါပါဗျာဒီဘဲနဲ့လိုလိုပဲပြီးတော့ရှိမှလည်းလားမြင်နေကြတဲ့နာနဲ့စသဖြင့်ဖြစ်ရဲ့ ဝိရဏနဲ့ရှိကုသကံနဲ့ဓဝါသောပါကသင်္ချာပေါ်နေရတဲ့ခင်ဗျာဥပါဒနဲ့ခန္ဓာငါးလို့လည်းခေါ်တယ်ဒုက္ခသစ္စာလို့လည်းခေါ်တယ်ဆင်းရဲကြတယ်ဘယ်လိုပုဂ္ဂိုလ်တရားနဲ့တပါးလဲဆင်းရဲတော့မဆင်းဘူးဘာလို့လဲသူတို့ရောမရှိလို့မှားရဲမပြီးသေးတော့အဲသူတို့ရောရှိလို့မှားနေရင်တော့နာဆက်ဖြစ်ပြနေလို့မကောင်းတဲ့တရားဆင်းရဲတရားတွေနဲ့အဲဒီလိုမကြရလို့သိရမှာ ဒီလိုပိုက်ကြပြီးမှဒီလိုနာတရားတွေကိုစွန့်တော်နိုင်ပါဒီတရားတွေကိုတောင်းရင်လို့ရှိရင်စွန့်တော်နိုင်ပါလားစွန့်တော်နိုင်ပါဗျာကောင်းတယ်ဆိုတာကိုစွန့်နိုင်ဘူးဟုတ်လားမှန်ပါပါဗျာဘာလို့ရှင်းတာတော့စွန့်နိုင်တယ်ကိုယ်ရင်နေတဲ့ဆိုတာတော့ဟုတ်လားမှန်ပါဗျာဘာရင်လဲတော့ဘောမကောင်းမှုရှင်းတာလေးတော့အဲဒီကြီးနဲ့တိုက်ပြီးတော့လက်ခရရပဲကောင်းတယ်ဒီမှာတော့ဘယ်ကောင်းလားဘယ်ပါဗျာအဲအဲ့ဒီတော့ပဲ မြင်နေကြရင်တော့ဘာမှမပေါ်တာလေဒုက္ခသစ္စာတရားဆင်းရဲကြရတယ်။ဘာနာလိုက်တဲ့ဥပါဒနာငါးပါးရရတယ်တဲ့။အဲဒီတရားတွေကိုဗဂရိပုဂ္ဂိုလ်တွေများခြင်းတော့ကောင်းတယ်လို့ရှင်နေတယ်။များတာလည်းကောင်းတယ်၊ကြားတာလည်းကောင်းတယ်၊နားတာလည်းကောင်းတယ်၊သတိရတာလည်းကောင်းတယ်၊ဒုတိယလည်းကောင်းတယ်။ဒီလိုစနာဉာဏ်ရတာလည်းကောင်းတယ်လို့အများဒီလိုသိကြတော့အာရှင်ပါဘုရား။ဒါရှင်ရတာနဲ့ဆိုကြပါဗျာ။ဒုက္ခ ဆင်းရဲတရားတွေလည်းကြောက်ကြကောင်းတဲ့တရားတွေဘာလို့ကြောက်ကြကောင်းလို့ခန္ဓာနဲ့ဖြစ်ခြင်းတွေဘာမှအာမကုရတဲ့တရားတွေအဲဒီတော့ခန္ဓာနဲ့ဖြစ်ခြင်းတွေအာမကုရတဲ့တရားတွေကိုသိအောင်ဒါနဲ့တော့လည်းဆိုရင်မြင်ကြတဲ့တော့တော့ပါပေါ်တိုင်းပေါ်တိုင်းကိုသိအောင်မယ်အဓိကလည်းကတော့ဒီလိုမြင်ကြရဟုတ်လားမှန်ပါပါဗျာဧကံတော်ဝါတော်ရည်ရှိတော်ရည်ဧကံတော်ရည်ဧကံတော်ရည်သွားရင်သွားရည်ကြည့်ရမယ် သွားတယ်သွားတယ်ကိုကြားတယ်ကိုကြားတယ်ကြည့်ရမယ်မရှိလို့ရှင်တာမရှိဘူးရှိမှရှိရဲ့တကယ်ပုဂ္ဂိုလ်ရာကိုသွားနေတာကိုသိရပုဂ္ဂိုလ်ရာမရှိပါဘူးပုဂ္ဂိုလ်ထဲမှာစဉ်းစားခြင်းပြီးတော့သိရမရှိဘူးကိုလိုရှိတဲ့ဥစ္စာတွေစဉ်းစားခြင်းသွားနေကြတာပဲပုဂ္ဂိုလ်ထဲမှာစဉ်းစားမိတဲ့ခါလဲဘာတော်မင်းနဲ့ပဲစဉ်းစားတယ်သဘောတရားနဲ့မရှိဘူး အဲဒီမြတ်စွာဘုရားရဲ့ဉာဏ်တရားတွေမှာတော့သဘောတရားအနေနဲ့သိအောင်လို့ဒီတိုင်းဒီတိုင်းဟောလိုက်ပြီးတော့သိရမယ်မြင်တိုင်းမြင်တိုင်းဟာမျက်စိဟာယုတ်မြင်ပြီးရတာလည်းအဲမျက်စိဟာယုတ်မြင်ရတဲ့သင်္ခါရယုတ်ဒုက္ခသစ္စာတရားမြင်ပြီးရတာနာဒုက္ခသစ္စာတရားဉာဏ်နာပါမလားမှန်ပါပါဗျာအဲဒီဆိုတော့မြေကဏ္ဍနိုင်မျက်စိနဲ့သင်္ခါရယုတ် သာသီတိကာရနံဒုက္ခသစ္စာဒုက္ခကဆင်းရဲမကောင်းတဲ့ရတယ်နည်းနည်းဘာလို့ပဲဖြစ်ရုံနဲ့အဲမြင်မြင်ရတဲ့မျက်စိနဲ့မြင်ရတဲ့အခြင်းကတစ်မျိုးမြင်ကြည့်ရတာတစ်မျိုးဒါလေးသုံးမျိုးပဲကြားလာတယ်အဲဒီမြင်ကြည့်တာကမှဖတ်မယ်လို့ဆိုရင်တော့ဝေဒနာလည်းပါတယ်၊ပညာလည်းပါတယ်၊သင်္ခါရလည်းပါတယ်၊ဉာဏ်လည်းပါတယ်၊နာခန္ဓာ၄ပါးလည်းပါတယ် ကိုရုပ်ဟောတဲ့ကတော့မျိုးဟောမှာဆိုမှာညာနာတဲ့ကတော့မျိုးပဲနားတယ်မျက်စိနဲ့အချင်းဟာရုပ်ဒုက္ခသစ္စာတဲ့သစ္စာလေးပါးကဒုက္ခသစ္စာပဲမှန်ပါပါဗျာမြင်သိတာကနာနဲ့ဒီတဲ့ဒုက္ခသစ္စာပဲအဲဒီဒုက္ခသစ္စာကိုဒုက္ခဒုက္ခသစ္စာပရိညာတိပိုင်ဆိုင်ရှိရည်ဒီလို၍သစ္စာဗျာရှိရမကြောက်တဲ့ဒီညာဖြစ်တာပဲ ပါတယ်ဥဒ္ဒါပါတယ်ဉာဏ်ဥဒ္ဒါပါတယ်ဉာဏ်ဥဒ္ဒါပါတယ်ဥဒ္ဒါဥဒ္ဒါပါတယ်အာလောကဥဒ္ဒါပါတယ်အဲဒီ၅ခုကဉာဏ်ဖြစ်တာကိုဟောတာကလည်းပရိယေနဲ့ဟောတာအထူးတွေဟောတာဒီလိုအားဖြင့်ဉာဏ်မှာလည်းအဲဒုက္ခသစ္စာရဲ့ဆင်းရဲတွေပိုက်ကြပြည့်ရမယ်။ပိုက်ကြပြည့်ရအောင်ဒီတိုင်းဒီတိုင်းရှိပါမယ်။ရှိမှရှိရင်ဒီလိုရှိပါမှာ။မရှိပါဘူးဗျာ။ဒီပဲနဲ့ဒီဘူး။အဲဒါနေတိုင်းနေတိုင်းရှိရမှာ ဟုတ်ဗျာနည်းနည်းစတယ်အခုတော့နည်းနည်းအခုတော့ဓမ္မရည်အားကောင်းလာတဲ့ခါကာလကျတော့မျက်စိနဲ့ဆင်းရတမျိုးမြင်ပြီးတာကတမျိုးမှတ်ပြီးတာကတမျိုးဒီလိုပဲရရပါပဲမျက်စိနဲ့ဆင်းကရုပ်ဒုက္ခသစ္စာမြင်ပြီးတာကလည်းရုပ်ဒုက္ခသစ္စာဥမှတ်တာကတော့ဝိပဿနာမဲ့ကတရားပဲဥမှတ်တာကတော့ဉာဏ်နဲ့သိတာမဲ့ကသစ္စာတရား ဒါပေမဲ့သစ္စာသိမယ်ဆိုလို့ရှိရင်ဒုက္ခဒုက္ခစာထဲမှာဝိညာဉ်နဲ့ရှိဖို့ကတော့သူအနေနဲ့သစ္စာတရားသို့သူကြားရကြားရနားနဲ့ဘာနာလေးသင်ကြားရနားကြည့်ရင်ကြားတော့နားမကြားပါဘူးဗျာကြားရဆိုရင်နားကြည့်ပြီဒါနာကရောလို့ဆိုရင်ဒီတိုင်းရည်ကြည့်တယ်မလားဟုတ်ပါဗျာဒါနာကြားရနားလေးကဒီတိုင်းကြားရဘယ်လိုကြည့်တယ်မလား သိပါဗျာအဲတရားရှိနေတဲ့ပုဂ္ဂိုလ်ကြီးကတရားရှိတယ်ငါတို့ကနားကကြားတယ်တို့ကနားကကြားတယ်ဆိုတော့ပြောကြလို့သိတာအဲလက်ကလည်းကြားနိုင်လို့လားကြားနိုင်ပါဗျာဘာလို့ကြားပါမလားကြားပါဗျာပြောတာဘာလို့ကြားပါမလားမကြားပါဗျာဉာဏ်ဘက်ကဘာကြားပါမလားမကြားပါဗျာစိရပ္ပကဘာကြားပါမလားမကြားပါဗျာအဲဒါမကြားဘူးနားကကြားတယ်နားပြီးပြီးတော့ဘုရား မှန်တဲ့အိဋ္ဌိနာတော့ပဲနားကြည့်မှာသာရိတာကြတာပြိကနေပြီးတော့ญาတိရဲ့အိဋ္ဌိဖြစ်တယ်ဗာလိတော်ကသောတာဝိညာဉ်မာရောญาတိရာလေးပါပဲအဲญาတိญาတိဟာနားရဲ့သင်္ญาတိရဲ့ကြားရတဲ့သာရိသင်္ญาတိရဲ့ญาတိရဲ့နားရဲ့သင်္ญာတိရဲ့အဲ့ဒါအကုန်လုံးဖြစ်ပြနေတဲ့ဒုက္ခတရားတွေပဲလားမရှိလို့မရှိရှိလို့ရှိရင်ဖြစ်နေတာဆိုရ ဇာတိခဏ၌နာမေအပါဏယောဒုက္ခသစ္စာသတိယာရဏံဒုက္ခသစ္စာဘုရားသစ္စာတဲ့အဲ့ဒီရှင်နေတဲ့ဓာရီကြားတဲ့အောင်းမြင်လာတဲ့ဓာရီကြားတာဒီလိုကိုယ်ကိုယ်ကြည့်ရဒီလိုစကားတန်တဲ့ကိုယ်လိုလိုဖြစ်နေတဲ့တရားတွေဓမ္မရာတွေမှာတရားတွေဆိုရဲသူကသူ့အတူ သူကသွားနိုင်လို့ဖြစ်တာကိုယ်လုံးတော့မဟုတ်ဘူးသူကလည်းဖြစ်နေပါလေအဲဒီကိမာလေးမှာဒိဋ္ဌိသာတရားရဲ့ဒီတိုင်းနေရရှုပြီးတော့သိရမယ်အဲဒါဝိပဿနာဉာဏ်နဲ့ဒါကတော့ဓမ္မရာရဲ့သူရှိနေနေရတဲ့ဉာဏ်ချင်းဉာဏ်နဲ့ဆရာကြီးကြားပါမယ်အဲဒါရောနဘာဒာရဲ့ဉာဏ်ကလည်းကိုရှုရတယ်အဲဒါဗိုင်းရပြီးတော့ရှုကြည့်တာကတော့ဝိပဿနာမေရသစ္စာဝိပဿနာမေရသစ္စာခေါ်တယ် ဥပပါဒနဲ့သဘောနဲ့အဲဒီသူကြည့်လို့ဝိပဿနာသင်္ခါပြုလုပ်တဲ့ခန္ဓာရကြတော့နိဗ္ဗာန်ကိုမြင်တော့ပြီးပြီးတော့သောတာပန်မဉ္ဇဏ်ဖြစ်တယ်သောတာပန်မဉ္ဇဏ်ဖြစ်တယ်သောတာပန်ကိုဖြစ်သောတာပန်ဖြစ်ပါတယ်သောတာပန်ဖြစ်ပါတယ်တယ်လေးပါလုံးပါတယ်အဲဒီတရားလေးရအောင်လို့အားထုတ်ကြရတယ်ဘုရားဟောလာတဲ့ဒီကြတယ်အခုလို့အသေးစိတ်ကြီးပြောရတာတော့ဗราတရားပြောင်းလို့ပြောရတာပါပဲ အာရုံပုံလေးပြောမယ်ဆိုရင်တော့ပေါ်တိုင်းပေါ်တိုင်းကိုရှိနေအာရုံလိုက်နေကြည့်ပါလေဟုတ်လားသမ္မာဘုရားအကြီးကမြင်တာတရားပေါ်လာမှာသမ္မာပါဘုရားမြတ်ကြီးကမြင်တာတရားပေါ်လာတာအဲဒီတရားပေါ်လာတာကိုရှိအောင်လားနားရကြတာပါတရားပေါ်လာတာလည်းမလားမှန်ပါပါဗျာဒါလည်းကြည့်ရုံနဲ့ဓမ္မအနန္တနာလည်းတရားပေါ်လာတာကိုကြည့်ရုံနဲ့ဘုရားရဲ့အပြည့်အဝတရားပေါ်လာတာကိုကြည့်ရုံနဲ့ ရာရတာလေးရှိတယ်ဆိုတာစားလိုက်တာကာလမှာရှားမှာအကျိုးရှင်စသည်ဖြင့်ရတာလေးပေါ်လာတဲ့ရတာလေးရှိရအဲဒီရတာရှိတာလေးရှိရတယ်ပြောကိုယ်ရင်းတွေ့ပြီးတဲ့အခါတဲ့ကိုယ်ရင်းတွေ့ပြီးတဲ့အခါကိုယ်လုံးအမှန်ပြအများကြီးပဲဒီကတော့ဉာဏ်ကြဘယ်ညာကိုသိနေတယ်အဲဒီဟာလေးတစ်ခုခုကြီးကြောက်သွားတာပဲအဲဒါကိုမြင်ရတာလေးကြည့်အောင်လို့ဒီကိစ္စတွေကဒီလိုရှိပါတယ် အဲဒီကုသနာကြံစာလေးတွေအဲဒါလည်းဒီပုဂ္ဂိုလ်တွေများပြီးတော့ဒီကုသနာကြံစာလေးတွေဒီလိုသိကြတယ်။အောင်လို့လေသက်ရှင်နေကောင်းတယ်။ငယ်ကရှိနေတာသူလည်းရှိရတယ်။ဆန္ဒကြံလို့ညာမှာပဲလို့သိတယ်။ဟာ။မြေရာကြည့်တာဘူး။အဲခါတိကြီးကြောက်တာခါတိကြီးကြောက်တာတန်တဲ့ကြံတဲ့ဒီကလေးကတစ်သက်ကတော့မကြောက်ဘူး။ပြီးပြီးကြောက်တော့လာတယ်။အဲဒါကမှလည်းကြောက်စိတ်တိုင်းစိတ်တိုင်းရှိပါရဲ့။ ဒါစိတ်တွေကဘုရားပြုပုံပါပဲစိတ်တွေကဘုရားပြုပုံပဲမြင်နိုင်ကြတယ်နားနဲ့စားကြရင်သိကြတယ်ဒီကတည်းကကြားပေါ်တဲ့ဒီမှာတရားတွေအမှန်တိုင်းကိုသိရတယ်အဲဒီအမှန်တိုင်းကိုသိလို့စိတ်ကြည်ရဲသွားတဲ့ဒိစ္စမမြဲတဲ့တရားလည်းသိရတာဒုက္ခဒိစ္စကိုပိုင်းခြားပြီးဟာအမြဲတမ်းသိရင်သိရတယ်လည်းသိရအတ္တကမုဒ္ဒရဝရရလည်းသိရအဲဒီသိရလို့ ဒီနေ့ကျတဲ့ဘာသာပါဘောလိုက်ဘောလိုက်ကျွမ်းနေအဲ့ဒါလိုမြတ်စွာဘုရားဒီနေ့အားဖြင့်ဟောရတာရှိပါရဲ့အဲ့ဒါလေးနည်းနည်းဟောရမယ်အတော်ဘိမိရေကုဝေရေယံသံဃာအယောအမတံဥပါဒိဒီကိုရတော့ဘိက္ခုယဟိဒီကိုသံဃာရဲ့သူမြင်တဲ့ဉာဏ်ရည်မှာလုံးရတာဖြစ်ကြံအာရုဒ္ဓသောပုဂ္ဂိုလ်ရင်တတော်အမှတ်ရရဲ့သံဃာတော်မှန်သာသည့်ရဲ့ဆရာ ဒီရရိယနေရာကြီးဘုရားကြီးတို့မရရတဲ့သိရမည်ဆိုတော့စကားကြီးဘောရင်တော့အမှန်တရားကြားလို့ရှိပါရင်ဘာမှန်သာသာသိရတော့ဆုံးမတော်ပါဘူး။ဒါဆိုရညာဒီကားရဲ့ဉာဏ်ရသာပြီးအာရုံဒီပုဂ္ဂိုလ်ရောသုံးမဩဝါဒပေးထားတာကအသုံးမဩဝါဒပေးရဥပါဒနေခေါ်ရဥပါဒနာဆိုတော့ဥပါဒနေရတဲ့ခေါ်ရ အဲဒီလိက္ခဏာဟာဘာလဲဆိုရင်မှားရပြီးတော့သိရမယ်ဒါပါပဲမှားရရေးကြည့်ရနေနေသူတရားဆုံးပါတော့ဒီရာဆုံးပါလေလုံးနဲ့မှားရရေးကြည့်ရနေနေသူတရားဆုံးပါတော့ဒီဒါလည်းတော့မှားရရေးမှားရရေးကြည့်ရနေနေသူတရားဆုံးပါ တ်သွားပြီကမှန်တော့တာကယောညာသားနဲ့ဘယ်သားနဲ့ညာသားနဲ့ဆိုညာသားကယောမသိတာကနာဘယ်သားနဲ့လုံးဝနဲ့ဘယ်သားကယောမသိတာကနာညာသားနဲ့ဆိုတာကယောခွဲရလို့နေတော့ရေဘောကောလို့နေတော့တောင်းရင်းလှုပ်ရှားတဲ့ဝါရရပဲဝါရရကိုကြောင့်ပြုရတာတဲ့အဲဒိဋ္ဌာန်တွေရှိတော့သွားရင်ရှိတော့ဒီကံ ဒီသွားတဲ့နောက်ဆုံးတိုင်းရေရှားတဲ့ရုပ်ကိုရေရှားတဲ့ဆိုတာဘာရောလဲဘာရောဆိုလေးလေးဒီဆိုတာလူရှားတာမှာမှန်ပါဗျာဒီသာတဲ့ခါကလာကြမင်းကြီးပါလိမ့်တိုက်ခိုက်သွားဘူးလားဟုတ်ပါဗျာမင်းကြီးပါလိမ့်သူရှင်သွားတယ်ဒီလိုကောင်ပြည့်နေပါလေခိုင်းပါလေဒီနေပါလေသိသိချင်းလို့ချင်းချင်းသိသိချင်းလဲပါလားလဲပါလဲပါဗျာဒီနေပါလေဖြစ်ရတယ်အာရုံနဲ့ မာယာဆိုတာကသူကသူကိုယ်တိုင်လည်းဆိုကြားတယ်သူများတွေတိုက်ခိုက်တယ်သွားတယ်အဲဒီတော့ဘုရားနေတောင်းတာခြင်းနာဆုံးမှာလို့ကြားတာဝါရကတဲ့ပြောရင်းမှာလေရတယ်ကရှေ့တယ်ကိုသုံးကံနေပါလို့ဇလန်းဇလန်းနဲ့ပြင်းပြင်းရွေ့ပြီးတော့သွားနေတာအဲ့ဒါသွားနေတဲ့စိတ်ကသွားနေတဲ့စိတ်ကဟာဓမ္မသုဒ္ဓါကတော့သွားနေတဲ့စိတ်ကမြည်သေးပါဘူးနောက်တော့သိရတယ်သွားနေတဲ့စိတ်ကလေးနဲ့သွားတဲ့ရုပ်နဲ့သွားနေကြတော့ သွားရည်ကြီးဖြစ်လာတာဘာမှကျန်တဲ့ပြည်ကလေးဘာမှကျန်ရင်ဘာကျင်ဘာကျင်လဲမှတ်တော့ရှိအောင်ကြောက်သွားပြီသွားတော့လည်းညာလာနဲ့ဒေလာနဲ့ဆိုရင်ဒီလိုကပြည့်နေတော့ဘူးဒီလိုဒီလိုကြောက်ကြောက်သွားတာလည်းအဲ့ဒါလည်းကြည့်ရတယ်အဲ့ဒါလည်းကြည့်အောင်ဒေလာနဲ့ပြည့်လို့တဲ့ဒီလိုသိက္ခာနဲ့တော့ဆိုပြီးပြောတာကဒါလည်းပြညာနဲ့ကျူးလည်းကျူးရောဖြစ်ဖြစ်အဲ့ဒါကလည်းဘုရားသွားတာကဟန်ရပါလို့ကျင်တော့ရတဲ့ရော်လည်းသွန့်သွားတာအများဆုံး ကြောင်းနေသွားတာလည်းရှိပါတယ်။ဒါပေမဲ့ဉာဏ်ရည်ရယ်မှန်တော့တယ်စတယ်။ဒါကလည်းပြရတယ်။သွားမှာကံခံပါလေ၊ကြံမှာကံခံပါလေပုဂ္ဂိုလ်တစ်မျိုး။သွားမှာကံခံပါလေ၊ကြံကြမှာပါလေပုဂ္ဂိုလ်တစ်မျိုး။သွားရောဉာဏ်ရောကံခံပါလေပုဂ္ဂိုလ်တစ်မျိုး။အသွားရောဉာဏ်ရောကံခံပါလေပုဂ္ဂိုလ်တစ်မျိုး။ဒီလိုမျိုးပါဗျာ။သွားတာအသွားမှာကံခံပါလေနဲ့ ဉာဏ်ကြမှာဉာဏ်ပါတဲ့ပုဂ္ဂိုလ်ကြည့်ရဲ့သူကတရားတော်အကြောင်းမှလည်းဘုရားအထုလာလို့ရှိမှလည်းလာပါလားဒါပေမဲ့ဘယ်ကပူဆောင်လို့အနေလာလို့ရှိရင်သူမှရင်ကြတော့အမှန်တိုင်းဒီလိုသူမှကြွရတာအဲသူမှကြွလို့ကြွဘုမာရလာတဲ့ဓာတုတွေပါလေတောက်ပြီးတဲ့အခါဘယ်ကနေဒီလိုတရားဖြစ်လာဘုမနောင်တော့အဲ့ဒီအစာကြီးတော့ဒီမှရရတယ်အကျန်ကြတော့လည်းဒီကနေ့ဒီကနေ့ရှိမှပြီးတော့လာတယ်အဲ့ဒါ သွားတယ်သာမပါနဲ့အကျဉ်းတော်ကသာမပါအဲဒီလိုပုဂ္ဂိုလ်ကတိုင်းတာနဲ့တရားတွေကြားတယ်အဲဒီဆိုရတာကြည့်ထားတယ်သာရကကဘုလုံးတော်လုံးဒီလာတော့ကမှတ်တယ်မှတ်လို့ပြရတယ်ဟာတဲ့သာတော်နဲ့အဲဒီလိုမျိုးသာရမသာရတော့ပြရတယ်တဲ့ညာပြီးတော့တက်ပြီးတော့ဒီမှာအဲဒီလိုမှာဘုရားကညာကျင်နေတဲ့ဒီသောတာပန်နဲ့ဘုရားသောတာပန်နဲ့ရှင်းနေတယ်သာရအနာဂတ်နဲ့ရှင်းနေတယ် အဲ့ဒီဆိုတာအများကြီးဆိုရမှာဒီလိုကြောင့်ပါလေဒါကပြောတာဒီလိုကြောင့်မှသွမ်းကြောင်းရှိတယ်အဲ့ဒီသွမ်းကြောင်းဒီမှာဒီညာသိရင်တရားအားထုတ်ပြီးတော့တရားယူရဘူးတဲ့ပုဂ္ဂိုလ်မရှိသေးဘူးဒီညာလေးထွက်လာတယ်ပြရတယ်ကိုသိဘူးလေတရားနဲ့တရားနဲ့မှာစာရေးတော်ရင်တရားကြည့်ရတဲ့ပုဂ္ဂိုလ်ရှိရတယ်ရဘူးနဲ့တရားရှိရတယ်အဲ့ဒီလိုပြတာဒါကြောင့်ဘုရားဘုရားလုံးကြီးရတဲ့အခါမှာစာရတော်ရမှာလည်းသူ့မှာဘုရားလည်းသိနေကြရတယ် ဝါရကမပါရဲနဲ့ဉာဏ်ရပါတဲ့ပုဂ္ဂိုလ်ကတရားလေးရရတယ်ဝါရကတော့ပါရဲကသုံးပါးစားပါပြီးဉာဏ်ရတဲ့ခါကျတော့ဘောရရနဲ့စကားပြောပြီးဉာဏ်ရမပါဘူးအဲ့ဒါကအတော်ရောက်ဉာဏ်ရမပါဘူးတဲ့ကံမ်းလေးတို့သွားတယ်ဒီကဒီသုံးပါးကတရားလေးရမှာတယ်ဒီလိုဒီလိုပုံနဲ့လည်းအားထုတ်ဘူးဒီတိုင်းသွားတယ်အများကြီးပါတယ် အဲ့ဒါကသံဃာရဲ့နေရာပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်ကသွားရောက်နေတော့သံပါတဲ့ပုဂ္ဂိုလ်တဲ့တက္ကပါရိပါဒ်သွားရောက်နေတော့သွားမှလည်းရောက်သွားတဲ့နာနဲ့ဒီမှာသွားတဲ့သုံးပါးနဲ့တော့ဒီမှာသွားနေတာကျန်တဲ့တော့လည်းသွားနေတာလည်းဒီမှာဒီလိုပဲရှိရတယ်သုံးပါးသွားတဲ့ပုဂ္ဂိုလ်တွေလိုလိုတရားတွေကိုသုံးပါးရတာဒီမှာသွားရတယ်အဲ့ဒီပုဂ္ဂိုလ်ကဘယ်ဒီတရားကိုရနိုင်ပါလဲအဲ့ဒါ ဝေဒနာတစ်ရှိလို့တဲ့ရှိတော့ဝေဒနာရဲ့နောက်ဆုံးဖြစ်ပြီးတော့သနာကာရီဉာဏ်ပြုလို့ဒီဝါဒီဖြစ်ဘာလဲဘာလဲဘာလဲဘာလဲဘာလဲအာရမီရဲ့တဲ့ဒီဒီရှိတဲ့ဘုရားကြီးရဲ့သံဃာသနာကာရီဉာဏ်ပြုလို့ဒီဝါဒီဖြစ်ပြီးတဲ့ဒီကသံဃာဒီကသုံးမှသွားရတာဇွာထဲမှာဒုတိယတဲ့ခုသာရမေဘာတိရှိရေဘုရားနဲ့အာရမီရဲ့၄ကောင်ပဲ ဒီကနေ့ကိုကြည့်မြင်တော့တာကကြည့်တော့ဒီနေ့ကကိုကြည့်နေရှိနေဒီကြီးကတော့ဒီကြီးကအဲဒီတိုင်းရဲ့ဆဲရှိတာနဲ့မတ္တကြီးနဲ့သာပြီးတော့ဒီနေ့ဒီနေ့မတ္တကြီးနဲ့ဒီနေ့နဲ့ဒီနေ့မတ္တကြီးအဲဒီတော့သမဏပါပြီးတော့ကြည့်တဲ့ပုဂ္ဂိုလ်တွေကဒီနေ့လည်းကောင်းတယ်တဲ့ပါဠိရင်းအဘိဓမ္မာရင်းပါဠိရင်းသိက္ခာရင်းပါဠိရင်းအာရောဂ္ယရင်းပါဠိရင်းဥဒ္ဒေရင်းဈေး တရားရှိမှပြီးသွားနေတဲ့ပုဂ္ဂိုလ်ကြီးရှင်ရကောင်းလို့တရားတရားဖြစ်ပြီးတော့ကြောင်းရှင်တဲ့ပုဂ္ဂိုလ်တွေလည်းပေါ်လာတယ်ရှိပါတယ်။အဲဒါအမှတ်တရနဲ့သွားရှင်ရကောင်းပါလေဒီနေရသုခမဟုတ်ဘူးဝိသိတိမဟုတ်ဘူးအဲဒီစေတဲ့ဒီကံတောင်းတဲ့ဒီကဘာနဲ့ထုတ်ကြအကြောင်းကြီးအကြောင်းရှိလို့ရှင်တော့နောက်လည်းပြန်ပြည့်ရတာလည်းရှိပါတယ်။ဒါလိုပဲရှိရင်ကျန်ကျန်ကဒီမှာအောင်ဘုံကြီးရဲ့ဒီမှာအောင်ဘုံမို့ဒီမှာလည်းအဲဒီ ဒီတိုင်းလေအမှတ်တည်းပါပါလေ။သမင်းကြီးရဲ့လက်ရှိကိုကိုယ်ရှိတော့ဗာရေလက်ရှိကိုစမ်းရှိတော့အာနာဂါရိညာရှိတဲ့ရောဒီ။ဒါလည်းဒီကြီးတဲ့ဗာနဲ့ပါလေ။မတ္တိပါမယ်ကိုရင်ကိုရင်ကိုရင်ဆန်းဆန်းဆန်းကိုသူကပထမအစကိုကျန်ပြီးနောက်တော့သူရဲ့ကိုရဲ့ကိုရဲ့ပါချရဲကိုရဲ့ဓမ္မကြီးရဲချရဲဒီနေ့ကကိုရဲ့ဉာဏ်ပုဂ္ဂိုလ်ကတော့ပြင်းဘူး ပြီးတော့နောက်ကြတော့သူ့ရဲ့အားကောင်းလာတဲ့အခါကျတော့ကိုယ်ရဲ့ဒီလေးပါကိုသိရတယ်ဘုရားကမှန်းစားကြရတာယောဂီတွေကပြောတယ်ဘုရားကကိုယ်ရဲ့ဒီဆိုင်ဆန်ကိုယ်ရဲ့ဒီဘာမှလို့ပြောတော့သူကကြောက်တယ်ပြီးတော့ဆရာတော်ဆောရတယ်ကြရတဲ့အတိုင်းကိုယ်ရဲ့ဆန်နဲ့ဒီလိုမှနေတာပါလို့ဒါရင်းလို့မတွေ့ရင်လည်းတွေ့မဲ့တကယ်တရားခံရတယ်ဒါကြောင့်မတွေ့ရင်လည်းတွေ့ရင်မှရတယ်လို့ပြောတယ်ဒါလည်းကကိုယ်နဲ့ရတယ် ဒီမေးရတာသာနာတဲ့ပုဂ္ဂိုလ်ဒါသာနာမှုတဲ့ပုဂ္ဂိုလ်အဲ့လိုမေးတာယောဂီပုဂ္ဂိုလ်လည်းအားဖြင့်ခဲပြီးတာဒီနေ့နေ့တိုင်းလည်းဖြစ်နေခဲပြီးတာဝိညာဉ်စိတ်ကပေါ်လာတာဝိညာဉ်စိတ်ကဝိညာဉ်နဲ့မှဝိညာဉ်နဲ့မှဝိညာဉ်နဲ့မှလည်းဆက်သွားတာဝိညာဉ်စိတ်ကဝိယုံကြည်ရဲ့အဲဝိညာဉ်လုံးရဲ့စိတ်ကြီးပဲနဲ့ဝိရုပ်ချင်းကိုယ်မူရာဖြစ်ပါလားမဖြစ်ပါဘူးခင်ဗျာဒါကြည့်ရတော့လားအားလုံးပဲဒီလိုရောက် မဖြစ်နိုင်ဘာမှဆက်တာမဟုတ်ဘူးဆိုတာဝိညာဉ်မတွေ့ကျင်ပဲနဲ့ကိုယ်ကသာဘုရားဘုရားဘုရားမလို့ကျင်ပဲနဲ့သုပ္ပါသာဘုရားဘုရားဘုရားရင်ပဲနဲ့သွားတော့သာဘုရားဘုရားတကယ်ရှိမှလည်းအဲ့ဒါဒီကုန်ပြီလားဟောဘာမှသာရင်ဟောတာလေမေတ္တာသာတာရောဖြစ်နေတာဒါရီညာအားတော့လာတယ်မျက်စိဖွင့်တာဖိတ်တာလေအကြောင်းစိတ်ကြောင့်ကြွေးနေဖြစ်လာတာတဲ့အဲ့ဒါလေး သာကလို့ဒီကတကယ်လို့တကယ်ကိုယ်ရည်ကငါဒီပါရကျွာရေသင်္ဃတွေစပြုကိုဂိုင်းဤစီရာသာဂိုင်းဉာဏ်ဖြင့်ဒီဟောဒီရှိအာကြောင့်ဒီငါတွေရောက်ငါတွေဒီကံကဒီလိုခါရမှာလဲမမလို့ဘူးတဲ့မတ်တင်ရတယ် အတိဧတိုင်းရှိတော့ဒီဧသံရှိတော့အိုင်ဧခဲရှိတော့အိုင်ဧရဲ့ရှိတော့သာသနာသနာကာရီပညာရဲ့ဒီလေးရှိတော့ဒီရှိစားရတော့တဲ့ခါလဲစားရပါတဲ့မဂ္ဂရိယပြရမယ်ဒါစားရပါတဲ့အဲဘုံလေးမှာရပါတယ်နောက်ပြီးတော့သုသာရဏတော်ကလည်းဒီရင်ငယ်သွင်းမှုကိုပြုပြီးတော့သာသနာကာရီပညာရဲ့ဒီလေးရှိတော့ဒီရှိ ဒီငယ်ဆုံးလာတော့မှသူ့ကပါတဲ့ဟုတ်လားမှန်ပါဗျာဒီငယ်ဆုံးလာတော့နိဗ္ဗာန်ဒါလေးကသူ့ကိုမတော်ဘူးလေသူ့ကအောင်းနေသူ့ကမှအဲဒီမှာလည်းပုဂ္ဂိုလ်သတ္တဝါငါးနဲ့ဆွဲလန်းနေအတ္တရောကဆွဲလန်းနေအဲဒီလိုပုဂ္ဂိုလ်သတ္တဝါငါးနဲ့ဆွဲလန်းအောင်ဒီငယ်ဆုံးနေဆွဲနေဆွဲနေအဲ့ဒါလေးကအဲ့ဒါလေးကိုမှားရမှာပဲသူ့ကမှားပဲတကယ်သွားကြည့်တော့ဒီရရရှိတော့ ဒီပင်နေခိုင်းရှိတော့တရားနေလေးရှိတော့သုတ်တေလေးရှိတော့သာဝတိရေနိုးလေးရှိတော့ဗာတိရေသာဝတိရှိတော့သာသနာ့ရဲ့ဉာဏ်ရှိလေးရှိတော့ဒီရှိအာရသနာသွားတယ်နပါပါဒါမျိုးသိပြီးသွားတာသနာအာရသိပြီးသွားတာအဲဒီဒီဘုရားနဲ့နေတော့ဖြစ်သွားရင်ပြန်နဲ့ရရရရပြန်နဲ့သွားတာပြန်နဲ့ရတာပြန်နဲ့ခိုင်းတာပြန်နဲ့လည်းရောက်ပြန်ပြန်နဲ့ဒါလေးရောက်ပြီပါ ဒါလေအခုတော့နေတဲ့ကာလမှာဒီရကို၄ပါးကလွယ်နေလို့ဖြစ်ရတာမဖြစ်ပါဘူးခင်ဗျာဒါကြံအိုင်းနေဟုတ်လားမရပါဘူးခင်ဗျာဒါကြံလဲကြံမရှိနေတာဒီညာလည်းရှိကြတယ်ဒီမှာဒီမှာလည်းဒါကြံကြတော့လာကြမရဘူးလားရှိပါခင်ဗျာဒါကြံကြတော့ရက်လာလည်းရှိနေအဲသွားရရက်လာခိုင်းလာလဲရောက်လာရိပ်ပါလွယ်ပြီးတော့ ဒီလိုဖြစ်ဘူးဒီလိုခုနိုင်ရမှာလားမှန်ပါပါဘုရားဒီလိုတော့အကုန်လုံးသိရမယ်ဘာမှပုဂ္ဂိုလ်ဉာဏ်နဲ့ပြောလို့ရှိရင်အာကိုကကိုသိနာရဲဘာသူ့ရဲ့အောင်းနေရတယ်သူ့ရဲ့မသိဘူးအဲငါအားလုံးလာတော့မိမိသွားတော့သွားဉာဏ်နဲ့ပြင်အမှန်ကြီးပြီးလေတရားနဲ့ဟောတော့တယ်ဉာဏ်ရှိရဲ့ဟုတ်လားရှိပါဗျာအဲဒါကြောင့်ဒီမှာကြီးကအာဘုန်းကြီးတွေကလည်းအားလုံးပြောတယ်ကြည့်ရတယ်ဒီလိုမျိုး ဒီမှာငုံလေရရမှာအဲ့တော့ဒီမှာလည်းကလာလာဆုံးမှာတော့ဆုံးမှာတော့ဒီမှာလည်းသွားပြန်ကြတော့ဆုံးမှာပြန်လာတာကိုသိနေကြတော့ကြားပါတယ်ဆိုတာလည်းကောင်းများဆုံးနေတယ်ဝိညာဉ်ကြည့်ရတာဘာမှစိတ်မှတော့မဟုတ်ပါဘူးဆက်လို့ဆိုတာဆုံးမှာဒီလိုကညာတဲ့ခါကျတော့မှတ်တော့မှတ်နိုင်ပါလေရဲကနေပြီးတော့ခြေကနေမှတ်နေတဲ့စိတ်ကြီးကိုစားရောက်ပြီးသွားတာလေး ဆိုတော့လည်းဒီကအဲအဆဟုတ်လားနိုင်ငံနိုင်ငံတွေကနိုင်ငံရဲ့ပြောပဲဆိုတာနိုင်ငံတော့ဘယ်မှမသွားဘူးဒီနေ့နေ့ကုန်သေးရပဲဒါလည်းကြိုက်အဲ့ဒါဇာတိတိနိုးရီရှိတော်ကြီးဟာနိုးနိုးရီကြီးလည်းရှိရှိမှန်းလို့ရှိရင်မှတ်ရမယ်။ဘာဒီရေကားကြောလေးရှိတော့စကားကြောလေးအားလုံးသိနေပြီးမှန်းရမယ်ညာတော့ကြောင့်စကားကိုပြောမှရှိတယ်ပြောလို့ရှိရင်မမှန်နေတာများတယ်။ကြောင့်သူ့အပြောင်းအလဲတွေပြောရတယ် အဲဒါပြောတဲ့ခါလည်းတွေ့နေတဲ့ကိမှရတယ်ပြောရပြောရတွေ့နေတဲ့ကိမှရတယ်ရာဝတိရေယွေသတောဘိက္ခုမိယတိသံဃာနောဝေယံတို့အယံပြရောအယံဘိက္ခုရောယံတို့သတောအမှရတဲ့သံဃာနောတိရရဲ့ဝိရတိတိနေရယံမြေဥစေတိတဝတိကိုရေးပါတော့ကိုမိယတိနဲ့တည်းမှရပြီးသိနေတာတဲ့ မှားရတယ်သူရဲ့နဲ့အတော်မှားရတဲ့သံဃာတော်မှာသူရဲ့ဝေရေရနေရာကြီးလက်တော်ရအောင်မှာမှားရတယ်သူရဲ့နဲ့ဝေရအောင်မှာတော်ရည်အဲဆိုရမယ်မှားရတယ်မှားရတယ်သူရဲ့နဲ့ဝေရအောင်မှာတော်ရည် င်းရတဲ့စိတ်တွေသိရခြင်းနဲ့စိတ်ကြီးရုပ်ပေါ်လာရရှိရာအားရအောင်းနေမှလည်းကအောင်းနာကယုတ်မှတ်တိဟာကနာတကယ်ရှိမှတဲ့ကိုဒီလိုပြောတယ်ဟုတ်လားမရှိမှတဲ့ကိုမပြောဘူးဟုတ်လားတို့ရဲ့ဆန်းနဲ့ကြောလာတဲ့စာရင်းကသူ့ရဲ့ဆိုတဲ့ဒီလိုလေးရုပ်ကြီးတယ်ဒီလိုလေးရုပ်ကြီးတယ်ဆိုရင် ရိယာကယောအကြောင်းကျိုးကိုဆက်ပြီးတော့မတ္တိယာနဲ့မတ္တိယာအာယုံကယောမတ္တိယာကနာအာယုံနဲ့ပြည့်ကျောင်းကျိုးရဲ့တပည့်ရည်ရဲ့အဲ့လိုမျိုးအားဆိုတော့ဒါကိုယ်ကြီးရပါဆရာရဲ့ကျောင်းမှာဆိုတော့အဲ့တော့ကျောင်းကျိုးရဲ့ပြည့်ပြည့်ရတာကပေါ်လိုက်ပေါ်လိုက်ဖြစ်ပေါ်လာတဲ့စာရေးတင်ကြတယ်၊သုံးတဲ့တင်ကြတယ်၊ကောင်းတယ်ဆိုရင်ကောင်းတာနဲ့ကောင်းဆုံးနဲ့ဒီနေ့ဒီကနေ့ဒီလိုနဲ့ဒီကြောင်က ဒီစားပါဗျာဒီတိုင်းနေကြတဲ့ဗာမန်စရကဒီတိုင်းမှုနိုင်ရမှာမာရီအားလုံးလားသိတယ်ဘယ်မှာသွားတော့ဘူးဆိုတဲ့ကစာရကောင်းတဲ့ငယ်မလေးရဲ့ဘုရားရဲ့ကြွားတဲ့သူတို့မှန်နေတော့ဒီအများကြီးပါပဲနောက်တော့သွားသွားတယ်သွားတယ်မှပြီးတော့ကြောက်သွားတာပဲအဲနောက်တော့လုံးဝမသွားဘူးသွားတဲ့ခါကျတော့ဖောင်းနေပိန်နေဖိုင်နေရှိရတဲ့ဘောရဘောရလေးမှသူ့အရင်နဲ့သူ့ဒီနေကြက်ကြက်နေတယ်အဲဒုက္ခကရမ ခေါင်းစားလည်းတင်ကြတယ်ခေါင်းဆုံးလည်းတင်ကြတယ်ဒိဋ္ဌလည်းတင်တယ်ဒီလိုလည်းတင်ကြတယ်အစနဲ့ဆိုဖြစ်ဖြစ်လေးပိုက်ကြလို့ရှိရတယ်။ခေါင်းနေတဲ့တစ်ပတ်လည်းကမှကြောက်ကြတာကျင်းတာသုံးတာလို့ကြားရရှိတယ်။ဘယ်နေမှာလည်းကလည်းရော့သွားတာလို့ကြားရရှိတယ်။ခေါင်းဆုံးကတော့မင်းတို့ကြားတာကပညာကိုပြည့်သွားတာလို့ပြောမဟုတ်ဘူးလို့။ခေါင်းဆုံးကတော့မင်းလားသူမျိုးပဲ။ပညာကတော့ရော့ပြီးတော့သူကြားတာကမျိုးပဲ။သားကြီးပဲ။ ညာလာနဲ့ဝေဒနာမှာကညာလာနဲ့တောင်းရင်ရတဲ့ဝါရကတမျိုးဝေဒနာကတောင်းရင်ရတဲ့ရုပ်ပါတမျိုးညာလာနဲ့ရုပ်ပါဝေဒနာကိုတွေ့ရတာမဟုတ်ဘူးတွေ့ရတာဟုတ်ကဲ့လားဟုတ်ပါဘူးဟုတ်ဘူးသူကသူ့ခိုက်တယ်အဖြစ်ရတာကညာလာနဲ့ရုပ်ညာလာညာလာမြင်မှာပဲတော့သွားတယ်ညာလာနဲ့ရုပ်ပါဝေဒနာမြင်မှာတော့သွားသူ့ခိုက်တယ်အဖြစ်ရတာအဲဒီရုပ်ကူကဝေဒနာနဲ့ဖြတ်ပြရတယ်အဲဒီလိုပြောလို့ရှိရတာဟုတ်လားဟုတ်ပါဘူးပါပါဗျာအဲဒီ ပြောတော့ဟောလို့မှတ်ထားရင်တော့နားလည်ပါလေဒါလည်းကိုယ်တိုင်ကြီးဟုတ်တယ်ကိုယ်တိုင်ကြီးပြန်လာတော့တကယ်စစ်ပေါ်တဲ့ကြားကြီးပြန်လာရင်ပြီးတော့ဒီမှာသမာဓိနဲ့အားကောင်းတဲ့ခါကျတော့ကိုယ်တိုင်နဲ့ကြည့်ရတာအဲဒီကိုယ်တိုင်နဲ့ကြည့်အောင်ကြည့်အောင်မှာဟုတ်လားဟုတ်ပါပါဘုရားဒီထောင်းတယ်မှရင်ထောင်းတယ်ဘုံလို့ဆိုတာအကျဉ်းကြီးတဲ့ကျမ်းကြီးကသာလို့နောက်ကြတော့ထောင်း သဘောမှာကိုဒီလိုဒီနေ့ဒီလိုပါလေပန်းကလေးတွေအများကြီးပန်းချလို့ရှိရဲ့ဖြစ်ဖြစ်နေကြဟောညာလာနဲ့ညာလာနဲ့မှာလည်းဒါလည်းညာလာစတဲ့တုန်းဒါအကျဉ်းရှိရဲ့နောက်ပိုင်းကျတော့သဏ္ဍာန်ချင်းမှာဒီလိုကြီးကြီးဒီလိုကတည်းကဒီလိုကြီးကြီးအပြီးကကျော်လို့ပြောတယ်ပြောတယ်ပြောတယ်ပြောတယ်ဒါလည်းသိရတယ်အခုဘုန်းကြီးပြောနေတဲ့အတန်းတွေကကြားရမှာကြားပါဘုရားအဲကြားတဲ့အတန်းတွေကကြားကြားပြီးတော့ပြောက်သွားတယ်မှာပြောက်ပါဘုရား နာချမ်းသာဟုတ်ကြလားဟုတ်ပါခင်ဗျာဉာဏ်သာဟုတ်ဘူးနောက်လာတာသိဖြစ်ကျဲဒါကလေးသာနာကြားကြည့်လာရတယ်အများကြီးကြီးတာသာကြည့်တယ်ဘုရားအောင်းနေတဲ့တပည့်ကိုဟုတ်လားဟုတ်ပါခင်ဗျာအရင်ကကြည့်လာတာချားတယ်နောက်ကြည့်လာတာချားတယ်ဟောမြညာရမြညာရနဲ့သာရုပ်ရတဲ့ဒီတိုင်းနဲ့ဒါပေမဲ့မြညာမှာတော့မြညာတဲ့ဥစ္စာသင်္ခါရကြီးရတယ်မြညာတယ်ဘယ်လိုမဟုတ်ဘူးဟုတ်လားဟုတ်ပါဘူး သိပ္ပံပညာတွေကတရားတရားတော်ကိုထောက်ခံပေးတယ်ဘယ်လိုပေးလို့ဆိုတော့ရုပ်ရှင်ရုပ်ရှင်မှာဒီသူပလင်မှာအရေးကြီးတယ်ရုပ်ရှင်ရဲ့အဲ့ဒီရေးကိုမြင်ထုတ်ပြီးတော့မှဒီလေးကိုပြတာကိုပြတော့ရိကြီးရဲ့ပုဂ္ဂိုလ်ကတော့ဒီဒီကလေးကတော့ကိုရွတ်သွားတယ်ဆိုရင်လည်းရှင်းမလား ရှင်းပါခင်ဗျာဒီရင်အောင်လာတဲ့ဒီခုခုဒီပိုက်ထားပြီးပြီးဘူးဒါပေမဲ့တစ်ချက်ကနုမှာတဲ့စိတ်ပေါင်း30ရှိရဲ့စိတ်မှဆရာတွေကတစ်ချက်ကနုမှာစိတ်ပေါင်း30ရှိရဲ့ဒီစိတ်ကြီးလာတယ်တစ်ချက်ကတော့တော့ကြာတဲ့ဓာရီထဲမှာကျက်ကျက်ဓာရီဟုတ်လားမှန်ပါပါခင်ဗျာကျက်ကျက်ကလေးတစ်ချက်ချက်တော့ကြာတဲ့ဆက်ကဒီတစ်ချက်ကနေမှတော့ဒီပေါင်း30ရှိရဲ့အဖြစ်ဖြစ်အဖြစ်ဟောင်းကြီးကြောက်တော့ အများကြီးကအော်မိအောင်နေတဲ့ဒါမိအောင်နေရတာကျက်လာပြောရေကြီးတဲ့ဘုရားမိမဟာအများကြီးနေတယ်ဆိုရင်ဒီကလေးနဲ့သူဖြစ်နေတာပဲဒါကလည်းမဟုတ်ပါဘူးဒါတော့စိုင်းနေနေမှာတော့မိခလုတ်ပိတ်ရတဲ့မိလာတယ်အရင်ကလေးလာလေးတွေ့ကြလာနေတယ်အဲ့ဒီတွေ့ကြလာနေလာတယ်ဘယ်လောက်များတော့ဆိုလို့ရှိရင်တစ်စက္ကန့်အတွင်းမှာချိန်ပေါင်း ဒီနဲ့လာတာလေးအချိန်လုံး90ရှိတယ်သိပါကြရတယ်ဟုတ်လားမှန်ပါဗျာဘုရားရှင်ကဘုရားရှင်ကမှန်ရကြတယ်သူကတရားတရားတော့ဖောက်ပါဖောက်ပါရတယ်အရှင်မင်းရဲ့ပုဂ္ဂိုလ်ကတို့ပြည့်နေမှာဘယ်ကြည့်နေမှာတော့ရှင်မတော်လာပြီပါလားသွားတော့မကပါဘူးညာနေပါပဲအမှန်တရားမှာလည်းဖြစ်ဖြစ်အဲ့ဒါကိုသိနိုင်တယ်လို့သိရတယ်ကောင်းနေမှာလည်းရောင်နေကြတာမင်းတို့ကမြင်ပါပါဗျာဉာဏ်ရောင်ကြီးကစရကြည့်ရတာမရှိပါဘူး ဖြစ်ပြီးတော့သူကကြီးနေရတာမကြီးပါဗျာရှင်းနေတော့ပါတော့မလားရောက်ပါဗျာအဲ့ဒါလိုပဲမြင်ရတယ်ရှင်းရတယ်မြင်နေနေအဖြစ်အပျက်ကျဲသာဓုပါလားဒီလေးနောက်သမာဓိဉာဏ်နဲ့တဲ့ပုဂ္ဂိုလ်ကဂရိရတယ်ဉာဏ်နဲ့တဲ့ပုဂ္ဂိုလ်ဆိုရင်ကြီးနေဘုရားမှအရင်ကမကြီးဘူးကြီးနေတာလေပြည့်ပြည့်သွားလာတယ်ကြီးတယ်အဲ့ဒါလေးကိုသိရတယ်အဲ့ဒါလိုသိရခုနကလည်းသိရကြဟုတ်လား မှန်ပါပါခင်ဗျာအဲ့ဒါသိကျင်တာအဲ့ဒါသိကျင်ညာလို့ဆိုတာသိကျင်ညာမြင်ပါရဲ့တရားနဲ့ဒီရဲ့ဒီဖြစ်တဲ့ဒါလေးနဲ့ဖြစ်တဲ့ဒါရုပ်နဲ့နာမ်တော်မှမြင်တဲ့ဉာဏ်နဲ့ဒီစိတ်ဓာတ်နဲ့သိနေရတော့တဲ့စိတ်ဓာတ်နဲ့သိနေရတော့လောကကြီးရောကောင်းမြတ်ပါသည်မြတ်စွာဘုရားမြင်ခွင့်ဒီဟုတ်လားဒီဆောင်မှုလေးတွေပါအဲတော့ဘုရား ဖြစ်ပြရပါဘုရားဖြစ်ပြပါဘုရားမြင်ပါလေ ကျောင်းကြီးသွားအားလုံးကြောင့်ဆယ်လူကိုလည်းကြည့်ရတယ်အားလုံးရဲ့ခန္ဓာနဲ့ဆက်တယ်သူကလည်းဖြစ်နေတာလည်းတွေ့ရတယ်အဲဒီတွေ့ရတယ်တကယ်လားဖြစ်နေတယ်ကိုခဏနေ့ရဆင်းရဲတာကဖြစ်နေကြတယ်ကောင်းတယ်ဆိုရတယ်ဒီစိတ်နဲ့နေနေနောက်ဆက်အားလုံးရတယ်ကြာရင်တရားပြုရရတယ်ဘုရားမင်းကိုရောက်ဘုရားမင်းနဲ့ဒီလိုကလုံးဝသွားရဲ အဲခန္ဓာဘဝရင်းရလာဖြစ်ပြီးဆင်းရဲတာပြီးနေနေတယ်ဒါကြောင့်သာရအဲဒါအဲဒီအဖြစ်တဲ့ကလေးမြင်အောင်လို့ဒုသာကိုကြည့်ဖို့ရမလိုဘူးလားလိုပါခင်ဗျာဒီမှာရှင်းပါမရှိဘဲနဲ့ဘယ်လိုသိရမလားမရှိပါခင်ဗျာဒီလိုရှိပါလားရှိတော်မှာရှိပါလားဒီကောင်ဒုသာရဲ့ဒီမှာဆရာမပြောတယ်တဲ့အဲ့ဒါမှအမှန်ပါဖြစ်တယ် ဘောဓိပဋ္ဌာန်ပြောရတာမရဘူးဟုတ်လားမှန်ရပါခင်ဗျာအရိယာကိုပါပဲအဲဒါအရိယာကမှလည်းကိုယ်ကအရိယာပြောတာအဲအချိန်ကနေဆိုတော့ယာနိတဲ့နေဆိုတော့ရပါတယ်ဘယ်မှာနိုင်နေအမြတ်ဘုန်းကြီးကမှဆိုတော့ဒီမှာအဲဒီဒီဒီနည်းမှန်တယ်ညာတယ်ညာတယ်မှာဒီဖြစ်တဲ့နေရာတွေဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုဆိုရင်မရဘူးညာတယ်က ဓမ္မရိဏနာပါဠိရပြရတယ်။ကောင်းတယ်၊ကောင်းတာကသာသနာ့ရဲ့ရိဏကိုကိုရတယ်။မှန်တယ်လား။ဝိညာဉ်နဲ့ဝိရာဝိညာဉ်ဝိညာဉ်နဲ့ဒီကိုရဲ့ကိုရဲ့ကိုရဲ့ကိုရဲ့ကျောင်းနဲ့ရိုးရိုးဉာဏ်ရည်တို့ဉာဏ်ရရရရကျောင်းနဲ့ရိုးရိုးပတ်ကြတယ်။အဲဒါဒီကြရိဏကိုရဲ့အဲ့ဒီညာလုံးသွားတော့အစနဲ့သုံးရည်ရှိနေနေပတ်ကြပြီ။ဒါလည်းကျေးဇူးပါပဲ။ဒါလည်းသင်ရှင် ကြရဘူးအဲဒီမှာအိစ္ဆဒုက္ခအနာတ္တသုံးပါးရှိတယ်။မြဲကြရဲ့အရှင်းဒုက္ခကြီးရဲ့ဆင်းရဲမှာမြဲချမ်းသာတဲ့အောင်နာတာနဲ့မြဲကြဆင်းရဲရဲ့ဆန္ဒတရားတွေနဲ့ဘုရားရှင်ရဲ့အားရဘုရားရှင်ရဲ့အားရနဲ့မှလည်းသိရတယ်ဖြစ်တယ်ကြီးနေတာပဲ။ဖြစ်တယ်ကြီးဆင်းတယ်ဇနကံကိုပူဇော်ပြတာမဂ္ဂရရွယ်တဲ့ခန္ဓာတော်မှာအားလို့ကိုစရမဂ္ဂရဆန္ဒကပန်းနေ။အဲမြဲဝေဒနာမသိရဘူး။ အခုမှရတာကွာအနာပါရတာကိုကိုယ်ထဲမှာဒီလိုဖြစ်ဒီစိတ်နဲ့ကိုယ်ရဲ့ပေါ်နေတဲ့ကောင်စိတ်ကောင်းတာအနာကြအဲဒီတော့ကုရရကမြတ်မယ်အဲဒီကြောင့်လေးပါလေပေါ့အဲဒီသာသာဆက်ပြီးအားလုံးပါလို့ဖြင့်သောတာပန်ရှင်ကိုယ်ရဲ့ကြာကြရောက်သွားနေရတဲ့ပိုင်းဆရာကလုံးမြောက်နိုင်တယ်အဲဒီတော့ရှင်းရရဒီလိုကကြာလည်းအားလုံးနိုင်ရတယ် သုံးနေတာသမားနဲ့သွားရတဲ့နေရာဒီလာရဲ့ဘုရားကိုမှန်းနေမဟုတ်ဘူး။သွားရင်အင်းနဲ့အားလုံးတော့ကိုယ့်ကိုအားရနေလေ။ဇနီးလာရရ၊ဘာနေလာရရ၊ဇနီးလာရရအားရနေရှိရပါလား။အဲဒီချိန်မှာဒါကြီးကအားရနေတယ်။ဘာလဲဒီလိုရှိနေတာသိမှာပါပဲ။မြေရာသက်တဲ့ပုဂ္ဂိုလ်တွေကောင်းရတဲ့ခြင်းလေးရတာမှဘုရားနဲ့အဲဒီလိုဖြစ်ဖြစ်နေတာ ဝယ်ရတာလားမဝယ်ပါဘူးခင်ဗျာဒါပြီးရင်ငါသံပြီးရင်ငါသံပြီးတော့ပြီးရင်ငါဟုတ်လားမရပါဘူးခင်ဗျာဝယ်ခြင်းမှာဝယ်ခြင်းရဲ့ဆရာ